သာသနာတော်တက္ကရာ2560ခုနှစ်ကောဇာတက္ကရာ1388ခုနှစ်ကဆုံလာပြေကျော်6ရက်ခရစ်နှစ်2016ငါးလပိုင်းခရစ်နှစ်2016 29ရက်ငါးလပိုင်း29ရက်တောက်ကြနေ မေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ရဲ့ခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာမာသရိပဋ္ဌာန်ဝိပဿနာတရားတို့ကိုလာရောက်ပြီးတော့ကျင့်ကြံပွားများအထောက်ကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီး ဓမ္မဒါနတရားလူပေးလူမှာကစင်ရကင်းစဉ်တတိပဋ္ဌာန်ကျင့်စဉ်တရားတော့ဖြစ်ပါလေတတိပဋ္ဌာနသုတ်တန်ကြီးကိုမူရင်းထားပြီးတော့အဲ့ဒီတတိပဋ္ဌာန်ဒေသနာတော်မှာဟောကြားထားတဲ့အစာပိုင်းလယ်ပိုင်းဆုံးပိုင်းမှအလယ်ပိုင်းဖြစ်တဲ့တတိပဋ္ဌာန်ကျင့်စဉ်များကိုဘုန်းကြီး နံနက်ပိုင်းအချိန်မှာဟောကြားပေးမှာပါဒီတတိပဋ္ဌာန်ကျင့်စဉ်တရားတော်မှာတတိပဋ္ဌာန်၄ပါးရှုမှတ်ပုံတွေလည်းပဲယောဂီတို့ရှုတတ်မှတ်တတ်ပွားများတတ်အောင်အချိန်ကြီးခါခါထထပြောခဲ့ဟောခဲ့ပြီးပြီဒီနေ့ ယောဂီများကိုဣရိယာပဌာပိုင်းမှာဣရိယာပု၄ပါးရှုမှတ်ပုံကိုဒီနေ့ဟောကြားပေးမှာဖြစ်ပါတယ်ဘုရားရှင်ကိုရောမြတ်ကြီးကပုဏ္ဏစာပရံဘိခဝေဘိက္ခုကိစ္ဆံတောဝါကိစ္ဆာမိတိပဇာနာတိထိတောဝါထိတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယံနောဝါတယံနောမိတိပဇာနာတိ ဘေကဝေယဟန်တော်များအိုจิตတတို့ပုဏ္ဏဇာပရံရှုမှတ်ပွားများအာထုတ်ပုံ နောက်တစ်မျိုးကဘေကုယဟန်ဒီဝါတရားအာထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီကိစ္ဆာမိတိသွားသည်ဟု၏ပါဇာနာတိတိဤဝါတိအောင်ရှုပါ ထီတော်ဝါရတ်တော်လီဝါရလျင်လီဝါရတုံရစေရခိုက်ရစင်မူလီထီတော်မိတိယတ်တိဟူ၏ပဇာနာတိတိဤဝံတိအောင်ရှုပါနိသိဏောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်နှုံထိုင်စေထိုင်ကိုက်ထိုင်စဉ်မူလီနိသိဏောမိတိထိုင်တိဟူ၏ပဇာနာတိတိဤဝံတိအောင်ရှုပါ တယံနောဝါလျှောင်းတော်လီဝါလျှောင်းလျင်လီဝါလျှောင်းတုံလျှောင်းစေလျှောင်းကြိုက်လျှောင်းစဉ်မူလီတယံတော်မိတိလျှောင်းသည်ဟူ၍ပါဇာနာတိတိဧဝါတိအောင် ရှုပါမြတ်စွာဘုရားကဣရိယာပု၄ပါးရှုမှတ်ပုံကိုတဆင့်တိုးပြီးတော့ဟောကြားပေးတယ်အဲ့ဒီဣရိယာပု၄ပါးမှာ သွားတဲ့ဣရိယာပုတ်ရက်တဲ့ဣရိယာပုတ်ထိုင်းတဲ့ဣရိယာပုတ်လျှောင်းတဲ့ဣရိယာပုတ်၄မျိုးညာသောအားဖြင့်ဘုန်းကြီးတို့ကမ္မထံအထုပ်ပုံအထုပ်နည်းတွေဟောကြားသင်ကြားပေးကြတာကထိုင်တဲ့ဣရိယာပုတ်နဲ့ရှုမှတ်ပုံကိုပဲထူပြုပြီးတော့ဟောကြားပေးကြတယ်တရားပြတဲ့တရားဌာနတွေတရားရိပ်တာတွေမှာလည်းပဲဒီလိုပဲထိုင်ကမ္မထံမယ် ဒါကြောင့်ဘုန်းကြီးတို့မြန်မာများကတရားထိုင်နေတရားထိုင်နေဆိုတဲ့အသုံးနှုန်းဒါပဲစွဲနေကြထိုင်မှပဲတရားအထုတ်လို့ရတယ်လို့ဒီလိုထင်ကြတယ်တကယ်တော့ထိုင်ဣရိယာပုနဲ့ရှုမှတ်လို့ရတယ်လို့အခြားအခြားဣရိယာပုတွေနဲ့ရောရှုလို့မရဘူးလားရှုမှတ်လို့ရတယ် မြတ်စွာဘုရားကလည်းပဲဣရိယာပု၄ပါးလုံးဟောထားတဲ့ရှုဖို့မှတ်ဖို့ပွားများဖို့သွားရင်လည်းသွားမှန်သိချာမှန်တိုင်းသိအောင်ရှုရရင်လည်းရမှန်သိအောင်ရှုထိုင်ရင်လည်းထိုင်မှန်သိအောင်ရှုလျှောင်းရင်လည်းလျှောင်းမှန်သိအောင်ရှုဆိုပြီးတော့သိဖို့ရှုဖို့ညွှန်ကြားထားတာဖြစ်တယ်အဲလိုရှုဖို့ညွှန်ကြားထားတာဖြစ်တော့ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးဟာ 1300ပြည့်နှစ်ကစပြီးတော့ဒီတတိပဋ္ဌာန်တရားတွေကိုဟောပြောညွှန်ပြလာခဲ့တာဖြစ်ပါတယ်1300ပြည့်နှစ်ကစပြီးညွှန်ကြားတယ်ဆိုတော့အခု1380နဲ့ဘယ်လောက်လဲ8နှစ်ဆိုတော့88နှစ်ရှိသွားပြီဘယ်လောက်ရှိသွားပြီလဲ90နှစ်ရှိနေရှိသွားပြီဆရာတော်ဘုရားကြီးတရားပြ မင်းကုန်းစီတဝန်ဆရာတော်ဘုရားကြီးဒီတိပဋ္ဌာန်သုတ်တန်ကြီးကို ဖော်ထုတ်ပြီးဟောကြားတာဆိုရင် နှစ်ပေါင်း100ကျော်သွားပြီနှစ်ပေါင်း100ကျော်သွားပြီမင်းကုန်းဆရာတော်ဘုရားကြီးစီကနေပြီးတော့ဒီတိပဋ္ဌာန်ကျင့်စဉ်တွေကိုနီးရလာတဲ့မာစီဆရာတော်ဘုရားကြီးဟာဒီတိပဋ္ဌာန်တရားတွေကိုဟောပြောညွှန်ပြလာတာဆိုရင်နှစ်ပေါင်း80နှစ်ရှိနေရှိသွားပြီ။ အဲ့ဒီ98နှစ်မှာမာဇီဆရာတော်ဘုရားကြီးစပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းဟောပြောညွှန်ပြလာခဲ့ပါတယ်ဆရာတော်ဘုရားကြီးကိုယ်တိုင်အထုတုံးကလည်းပဲအာနာပါနထွက်လေဝင်လေနဲ့ပဲစပြီးတော့ဆရာတော်ဘုရားကြီးအထုခဲ့အထုတော်မူခဲ့တာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီ1300ပြည့်ကစပြီးတော့တရားပြတဲ့အခါ ဝိပဿနာရှုတယ်ဆိုတာပေါ်ရရှုရမယ်ထင်ရှားတာရှုရမယ်လို့ညွှန်ကြားတယ်ဘုန်းကြီးတို့ဇာတော်ဘုရားကြီးညွှန်ကြားတဲ့ဝိပဿနာတရားဟာတမထကိုအခြေခံထားပြီးတော့မှဝိပဿနာကူးပြီးတော့အထုတ်တာမဟုတ်ဘူးသုဒ္ဓဝိပဿနာဆိုတာတမထမရောဘဲနဲ့ဝိပဿနာကြီးတယ်ပဲစင်စင်ကြည်ကြည်နဲ့ဝိပဿနာကြီးတယ်ပဲ ရှုမှတ်စေတာဖြစ်တော့စိတ်တည်ငြိမ်မှုရအောင်ပထမသမထထူထောင်တာမျိုးတစ်ခုတည်းသောအာယုံကိုအတင်းရှုခိုင်းတာမျိုးမရှိဘူးအဲလိုရှုခိုင်းတာမျိုးမရှိတော့ပေါ်ရာကိုရှုရမယ်ဆိုတော့ယောဂီတွေကရှုတယ်ခန္ဓာကိုယ်ဉာဏ်ဆိုင်တတိဥစည်းတဲ့စိတ်လေးနဲ့ဆိုင်ရှုတဲ့အခါကလည်းကြတော့အချို့အချို့ယောဂီများကြတော့လည်းပဲနှာသီးပြားရဲ့ဝင်လေသည်ထွက်လေသည်ဒါလေးကပုံပြီးသူ့ဟာသူရှုရတာထင်ရှားတယ် အချို့ချို့ယောဂီများကြတော့လည်းပဲဒီနှာသီးပြကဝင်လေလေးဝင်လာတဲ့အခါမှာဝမ်းဘက်ကလေးတင်းသွားတာထင်ရှားတယ်။ထွက်လေလေးထွက်သွားတဲ့အခါဝမ်းဘက်ကလေးရော့ကျသွားတာထင်ရှားတယ်ဆိုတော့အဲဒီမှာဖောင်းမှုပိန်မှုလေးကထင်ရှားလို့သူတို့ဒီဖောင်းမှုပိန်မှုလေးရှုတယ်ဆိုပြီးတော့သူတို့ကလည်းစာပြီးပြောတယ်ပင်နိုင်ထားပြီးရှုအဲဒီလိုဒီတရားအားထုတ်တဲ့ပုဂ္ဂိုလ်10ယောက်တရားအားထုတ်တယ်ဆိုရင် အဲ့ဒီမှာဘယ်လိုရှုလဲလို့မေးရင်ခုနှစ်ယောက်လောက်ကဖောင်းနာပိနာကိုရှုတယ်။သုံးယောက်လောက်ကဝင်လေထွက်လေကိုရှုတယ်။အဲ့ဒီလိုပေါ့။ယောဂီများကိုဒီလိုမေးစစ်တဲ့အခါမှာပေါ်ရာထင်ရှားရာကစပြီးရှုရမယ်ဆိုရင်အဲ့ဒီဖောင်းမှုပိန်မှုက ရှုတဲ့ပုဂ္ဂိုလ်ကများတယ်။ပိုပြီးထင်ရှားတယ်ပိုပြီးမှတ်ရတာလွယ်ကူတယ်ပိုပြီးတော့တမာတိဖြစ်လွယ်တယ်ဆိုပြီးတော့ အဲ့ဒီလိုလျှောက်တဲ့ပုဂ္ဂိုလ်ကများတဲ့အခါကျတော့ကဲဒီလိုဆိုရင်မြတ်စွာဘုရားကတတိပဌာဏသုတ်တံမှာယထာယထာဝါပနတ္တကာယောပဏိဟိတောဟောတိတထာတထာနံပသနာတိတဲ့အချင်းချင်းအမူအရာအပြင်ထင်ရှားသည်ထင်ရှားတဲ့ထိုးထိုးအမူအရာကိုရှုဆိုတော့ဩဒါထင်ရှားတဲ့အမူအရာကိုရှုခိုင်းနေတာပဲဖောင်းမှုပေမှုဆိုတာလည်းပဲနာသီးပြရဲ့ဝင်လေလေးဝင်လာတဲ့ကံမှာဖောင်းတယ် ထွက်လေလေးထွက်တာတဲ့ကမ္မပေါင်းပိန်နေတကယ်တော့ဖြင့်ဒီမှာအာနာပါနနဲ့တစ်ဆက်သေးပဲဝါယောဓာတ်ပဲဖောင်းတယ်ဆိုတာတင်းလာတဲ့သဘောဟာဝါယောဓာတ်ပဲပိန်နေလို့ရော့တာတာလည်းဝါယောဓာတ်ပဲဟိုဝင်လေထွက်လေဆိုတာလည်းဝါယောဓာတ်ပဲဒါပဲရှုတာပဲဒီမှာလည်းပဲအကျင်မူရာအပြင်ထင်ရှားတယ်ထင်ရှားတဲ့ထူထူမူရာကိုရှုဆိုတော့ဒီဖောင်းမှုပိန်မှုဟာလည်းရှုကောင်းနေတာပဲ နောက်ဘူတံဘူတတောပတ္တိဆိုတဲ့ပါဠိအရာကြည့်လိုက်ပြန်တော့လည်းပဲဖြစ်နေတာကိုဖြစ်နေတဲ့အတိုင်းရှုဆိုတော့ဟောဒါလည်းပဲသူ့ဟာသူဖြစ်နေတာကိုကလို့ယူတာမဟုတ်ဘူးဖောင်းအောင်လည်းလို့ယူတာမဟုတ်ဘူးပိန်အောင်လည်းလို့ယူတာမဟုတ်ဘူးသူ့ဟာသူဝင်လေလေးဝင်မှဖောင်းတယ်ထွက်လေလေးထွက်မှပိန်တယ်သူ့သဘောတိုင်သူဖြစ်နေတာလေးကိုရှုတာဒါရှုကောင်းတယ်ရှုလို့လည်းပဲတမာတိဖြစ်တယ်ဉာဏ်လည်းဖြစ်တယ်ဆိုပြီးတော့ အဲ့ဒီအချိန်ကစပြီးတော့မာသီဆရာတော်ဘုရားကြီးဟာဒီဖောင်းမှုပိန်မှုလေးကိုပြင်နိုင်ထားပြီးတော့ကဲရှုကြဆိုပြီးတော့အထုပြုပြီးတော့ညွှန်ကြားလိုက်တဲ့အခါကျတော့အဲ့ဒီမှာဘုန်းကြီးတို့စိတ်ခွန်နဲ့ရွှေဘုံနဲ့တနယ်လုံးမှာဖောင်းပိန်ကမ္မထံဆိုပြီးအထုပေါ်လာတယ်။အဲ့ဒီကမှပေါ်လာပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာဖောင်းမှုပိန်မှုကိုအထုပြုပြီးတော့ညွှန်ကြားသလို ဈဉ္ညာဣရိယာပုဘယ်နေရာဘယ်ကမ္မထာဌာနကမှဈဉ္ညာရှောင်ရမယ်ဆိုတာမညွန်ကြားခဲ့ဘူးအဲဒီလိုမညွန်ကြားခဲ့တဲ့အထက်မှာယေရှုရှင်မန်းကြီးဆရာတော်ဘုရားကြီးကကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိဣရိယာပဌာပိုင်းမှာသွားတဲ့အခါမှာသွားတဲ့အမူအရာလေးကိုသိအောင်ရှုဆိုတဲ့အတိုင်းသွားတယ်သွားတယ်လို့ရှုပထမညွန်ကြားတယ်အဲဒီပါဠိတော်ကပါလာတဲ့မြန်မာပြန်အတိုင်းပဲသွားတယ်သွားတယ်ရှု အဲ့ဒီလိုရှုအဲ့ဒီလိုရှုလို့ဒီထဲမှာစိတ်အာယုံရောက်တယ်ဆိုရင်အဲ့ဒီတိုင်းရှုစိတ်အာယုံဒီပံပို့ရတာကပေါ့ပေါ့ရှန်ရှန်ဖြစ်နေတယ်ဆိုရင်ညာခြေလမ်းကြိုက်ကလေးမှာညာလမ်းတယ်ဘယ်ခြေလမ်းကြိုက်ကလေးမှာဘယ်လမ်းတယ်လို့ရှုဆိုပြီးတော့အဲ့ဒီမှာရှုခိုင်းတဲ့ကကာလကြတော့အဲ့ဒီညာလမ်းဘယ်လမ်းကစိတ်အာယုံပို့ပြီးရောက်သွားတယ်ညာခြေလမ်းကြိုက်မှာညာခြေပေါ်မှာစိတ်လေးညှို့လိုက်တယ်ဘယ်ခြေလမ်းကြိုက်မှာဘယ်ခြေပေါ်မှာစိတ်လေးညှို့လို့ပို့ပြီးတော့ညှို့လို့ ရလာတဲ့အခါကျတော့မှအဲ့ဒီမှာဒီညာလန်းနဲ့ပယ်လန်းနဲ့လေးရှုရတာအဆင်ပြေတယ်ဆိုရှုဆက်ရှုအဲ့ဒီလုံနဲ့ပဲတဖြည်းဖြည်းတတိသမารီတွေအားကောင်းလာတဲ့အခါကျတော့မှဒီထက်ပိုပြီးတော့တိုးရှုကြည့်လိုက်ဒီထက်ပိုပြီးတော့သိလာအောင်ဒီထက်ပိုပြီးတော့တိုးရှုကြည့်လိုက်သိလာအောင်ဆိုပြီးတော့အဲ့ဒီမှာအဆင့်ဆင့်တိုးပြီးရှုခိုင်းပါအဲ့ဒီလိုရှုခိုင်းတဲ့အခါကလည်းမှဘုန်းကြီးတို့မာဇီဆရာတော်ဘုရားကြီး ရန်ကုန်မြို့ကိုတတိယစာအုပ်သွင်းတဲ့ဝန်ကြီးချုပ်တို့ပြင်လာတဲ့အချိန်ရန်ကုန်မြို့မှာစပြီးတော့တရားတွေပေးအဲ့ဒီကံမှာဒီဖောင်းပိန်ကမ္မထမ်းဆိုတာပူပြီးထင်ရှားလာအဲ့ဒီကနေဘသူမှမပြရတဲ့ဈဉ္ညာကမ္မထမ်းတွေပါပြအဲ့လိုဈဉ္ညာကမ္မထမ်းတွေပါပြတဲ့အခါကလက်ကြတော့သွားရင် သွားတယ်လို့သိတာ တရားရှုမှတ်မှသိတာမဟုတ်ဘူးတာမန်ပဂရိနေတဲ့ပဂရိအနေထားနဲ့လည်းသိတယ်။သွားမယ်ဆိုရင်ဈေးကိုသွားမယ်သွားမှသိတယ်။ကျောင်းကိုသွားမယ်သိတယ်။အလုပ်ကိုသွားမယ်သိတယ်။ဒီလိုသိယုံလေးနဲ့ကမ္မထံဖြစ်ရောလား။မဖြစ်နိုင်ဘူးဝိပဿနာမဖြစ်နိုင်ဘူးဉာဏ်မဖြစ်နိုင်ဘူးဆိုပြီးတော့ယနေ့မှာဒီမာစီရဲ့ဒီဈေးဉာဏ်ကမ္မထံနဲ့ဆက်ပြီးတော့လည်းပဲအများကြီးတိုက်ခိုက်တည်ဖြစ်ခဲ့ပါတယ် အဲဒီမှာထာဂရဖွင့်ပြတာလေးကိုသူတို့အစာပိုင်းလေးကိုသူတို့ထောက်ပြီးတော့ပြောပါတယ်ကာမန်သောနာသင်္ကလာတယောပိကိစ္ဆန္တာကိစ္ဆမာတိဇာနန္တိတဲ့သွားရင်သွားတယ်လို့ရှုတာခွေးမြေခွေးစားကြည့်တဲ့အညံစားတရားဝါတွေတောင်မှသိနေတာပဲတဲ့အဲဒီလိုသွားတာလေးသိယုံနဲ့ဝိပဿနာဖြစ်ရောလားကမ္မထံဖြစ်ရောလားဝိပဿနာဉာဏ်ဖြစ်ရောလားဆိုပြီးတော့အဲဒီမှာထောက်ပြီးတော့သောရဂတိတက်ကြတယ် အဲ့ဒါလေးကိုသေချာကြည့်လို့ရှိရင်အဲ့ဒီတက္ကရာပွင့်လေးကသေချာရှင်းထားပါလေသူကအဲ့ဒီမှာကမ္မသောနာသင်္ဂလာတယောပိကိစ္ဆန္တာကိစ္ဆမာတိဇာနန္တိသွားရင်သွားတယ်ခွေးသွားရင်ခွေးမိခွေးစကြည့်တဲ့အញ្ញံစာတရဝါရီသွားရင်လည်းပဲသွားမှန်သိတယ်ဆိုတာမှန်ပါတယ်တဲ့မှန်ပါတယ်တဲ့သို့တော်လည်းပဲတဲ့အဲ့ဒီသွားလျင်သွားသည်ဟုသိသည်ဟုသွားလျင်သွားသည်ဟု ဟူသောမြတ်စွာဘုရားရှင်ရဲ့စကားတော်ဟာဧဝရူပံဇာနနံတန်တန်ယဝုဒံတမ္မယဟန်ရှင်လူတို့နှင့် ခွေးမြေခွေးအစရှိတဲ့အញ្ញံစားတရားဝါတို့ရဲ့အတိမျိုးကိုရည်ရွယ်ပြီးတော့မြတ်စွာဘုရားဟောခဲ့တာမဟုတ်ပါဘူးတဲ့ဘုရားရှင်ဟောခဲ့တာကအဲ့ဒီတမ္မာပုဂ္ဂိုလ်တွေတရားအမထုတ်တဲ့ပုဂ္ဂိုလ်တွေရဲ့အတိမျိုးခွေးမြေခွေးအစရှိတဲ့အញ្ញံစားတရားဝါတို့ရဲ့အတိမျိုးကိုရည်ရွယ်ပြီးတော့ဟောခဲ့တာမဟုတ်ပါဘူးတဲ့ အဲ့ဒီတမ္မာပုဂ္ဂိုလ်တွေရဲ့အတိဟာအေဝရူပင်ညိဇာနနံတတုပလတိနပဇယတိအတ္တတင်ညာနာဥက္ခာတိတိကမ္မထာနာဝတတိပဋ္ဌာနာဘာဝနာဝနာဟောတိတမ္မာပုဂ္ဂိုလ်ရဲ့အတိခွေးမြေခွေးအစရှိတဲ့အဉ္ဇာတတ္တဝါတို့ရဲ့အတိဟာတတ္တဝါဟုစွဲလန်းသောအယူကိုလည်းမပယ်နိုင်ဘူးတတ္တဝါပုဂ္ဂိုလ်တတ္တဝါသူငါယောက်ျားမိန်းမ အဲ့ဒီအစွဲကိုလည်းမပယ်နိုင်ဘူးရဲ့အတ္တတင်ညာနဥက္ကာသိတိတဲ့အသက်ကောင်ငါကောင်ဟုထင်မှတ်ခြင်းကိုလည်းပဲမခွာနှုတ်နိုင်ဘူးတဲ့ဒါကြောင့်ကမ္မထာဏဝါကမ္မထာတိတော်လီတတိပဋ္ဌာနာဘာဝနာဝါတတိပဋ္ဌာန်ဘာဝနာတိတော်၎င်းနာဟောတိတခုမှမဖြစ်ဘူးတာမန်ပုဂ္ဂိုလ်ရဲ့အတိခွေးမြေခွေးအစရှိတဲ့အញ្ញံစားပုဂ္ဂိုလ်ရဲ့သွားရင်သွားမှန်တိတယ်ဆိုတဲ့အတိဟာ ပုဂ္ဂိုလ်တ attva ဆိုတဲ့အစွဲကိုလည်းမပယ်နိုင်ဘူးအသက်ကောင်ငါကောင်ဆိုတဲ့အဲ့ဒီမှာအတ္တကိုလည်းပဲမခွာနှုတ်နိုင်ဘူးဒါကြောင့်မို့ကမ္မထမ်းလည်းမမြည်ဘူးတတိပဋ္ဌာန်ဘာဝနာလည်းမမြည်ပါဘူးတဲ့ထက္ကရာဆရာဖွင့်ပြဒီတော့တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ရဲ့အတိကြတော်ရောဆိုတော့အိမတ္တပဏဘိက္ခုနောတဲ့ဇာနနတတ္တုပလတ်တိပစ္စယတိအတ္တတင်ညာဥက္ကာတိတိကမ္မထာနင်းစီဝတတိပဋ္ဌာနာဘာဝနာစာဟောတိ ပဏ္ဏစင်စစ်တော်ကဣမတဘိက္ခုနောဤယောဂီယဟန်ဤဝါယောဂီပုဂ္ဂိုလ်ဤဇာနနံအတိညာသည်တဲ့တတ္တုပဏ္ဍိပဇဟတိတတ္တဝါဟုဆွေလန်းခြင်းအယူကိုလည်းပယ်နိုင်တယ်တဲ့အတ္တတင်ညာဥက္ကာတိတိအသက်ကောင်ငါကောင်ဟုထင်မှတ်ခြင်းကိုလည်းခွာနှုတ်နိုင်တယ်တဲ့ဒါကြောင့်ကမ္မထာနင်းစေဝကမ္မထာလေးဖြစ်တယ်တဲ့တတိပဋ္ဌာနာဘာဝနာဆိုတတိပဋ္ဌာန်ဘာဝနာလေးဖြစ်ပါတယ်တဲ့ ယခုဘုန်းကြီးတို့ယောဂီများရဲ့ဈဉ္ဉံရှုမှတ်ပြီးတော့သိတဲ့အတိဟာပဂရိတရားမရှုဘဲနဲ့တွားတယ်လို့သိတဲ့အတိနဲ့လုံးဝမတူဘူးတဲ့တွားတယ်လို့ကိုယ့်ဟာကိုယ်ပဂရိအနေနဲ့တွားတဲ့အခါသိတာမှန်ပေမဲ့အဲ့ဒီအသွားကငါတွားတယ်သူတွားတယ်ယောက်ျားတွားတယ်မိန်းမတွားတယ်ပုဂ္ဂိုလ်တ attva တွားတယ်အသက်ကောင်ဝိညာဉ်ကောင်တွားတယ်ဆိုတဲ့အဲ့ဒီအစွဲကြီးနဲ့တွားတာ အခုတရားရှုမှတ်ပြီးတော့ဒီရှုမှတ်ပြီးသွားနေတဲ့အသွားကြတော့တဲ့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမအသက်ကောင်ဝิญဉ်ကောင်ဆိုတဲ့အဲ့ဒီအစွဲအဲ့ဒီအတ္တဒိဋ္ဌိတွေမရှိတော့ဘူးအဲ့ဒီမှာတ attva ဆိုတဲ့အစွဲတွေလည်းပဲပယ်နိုင်တယ်အတ္တဆိုတာတွေကိုလည်းပဲခွာနှုတ်နိုင်တယ်ဒါကြောင့်ယောဂီရဲ့အတိကြတော့ကမ္မထံလည်းမြည်တယ်တတိပဋ္ဌာန်ဘာဝနာလည်းမြည်တယ်တမ္မာပုဂ္ဂိုလ်ရဲ့အတိနဲ့ယောဂီရဲ့အတိနဲ့မတူဘူး အခုယောဂီသွားတဲ့အသွားကလည်းကြည်တဏ္ဍာပုဂ္ဂိုလ်ရဲ့အသွားမျိုးနဲ့တတိလက်လို့သွားတာမဟုတ်ဘူးဘုန်းကြီးတို့အခုသွားတဲ့အခါမှာချို့ပုဂ္ဂိုလ်များ သွားနေတာအခုယောဂီပုဂ္ဂိုလ်များ သွားနေတယ်မရှုမှတ်ဘဲနဲ့ဒီလိုပဲသွားနေတယ်အသွားနဲ့တချို့ကလမ်းလျှောက်တဲ့သဘောပဲသွားတာရှိတယ်အညောင်းပြေအညာပြေး ခန္ဓာကိုယ်အညောင်းညာတွေပြေသွားအောင်ဆိုပြီးတော့ကိုယ်လက်တွေလှုပ်ရှားရမ်းပြူပြီးတော့ကျမ်းမာရေးရသွားအဲ့ဒီလိုလမ်းလျှောက်တဲ့အသွားကဘုန်းကြီးတို့ယောဂီများကိုယ်အပြင်းပြေဖြစ်စီအညောင်းပြေဖြစ်စီသွားတာအခုယောဂီရဲ့အသွားကြတော့တမာတိဖြစ်အောင်ဉာဏ်ဖြစ်အောင်သွားတာရည်ရွယ်ချက်ချင်းရော တူသေးလားလုံးဝမတူရည်ရွယ်ချက်ချင်းလည်းမတူဘူး နောက်ပြီးတော့ယောဂီတို့လမ်းလျှောက်သွားတယ်ဆိုတာကဟိုကြည့်ဒီကြည့်နဲ့သွားတာအခုတမာရီဖြစ်အောင်ဈဉ္ဉံမှတ်နဲ့သွားတဲ့ပုဂ္ဂိုလ်ကြတော့မျက်လွှာလေးခြားသွားတာတူသေးရဲ့လားမတူဘူးနောက်ပြီးတော့လမ်းလျှောက်ပြီးတော့သွားတဲ့ပုဂ္ဂိုလ်တွေကတယောက်နဲ့တယောက်နှစ်ယောက်တွေ့ရင်စကားတပြောပြောနဲ့အခုတရားရှုမှတ်ပြီးတော့ဈဉ္ဉံသွားတဲ့ပုဂ္ဂိုလ်ကြတော့ရှုမှတ်မှုလေးနဲ့သွားတာ ဘာနဲ့သွားတာလဲအဲ့တော့ရှုမှတ်မှုလေးနဲ့သွားတာဆိုတော့သွားတာခြင်းရောတူသေးရဲ့လားဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကနေ့မိမိတို့ဟာခုနှစ်ရက်တရားစခန်းကိုဝင်ပြီးတော့တကယ်တတိပဋ္ဌာန်လုပ်ငန်းစဉ်အတိုင်းတတိပဋ္ဌာန်ကျင့်စဉ်အတိုင်းကိုကျင့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လာပြီးတော့တရားခွင်ဝင်တာ ဖြစ်တဲ့အတွက်ကြောင့်မို့ဒီတရားရိပ်တာရောက်တဲ့အချိန်မှာတော့ဖြင့် တမာရီဖြစ်ဖို့ဉာဏ်ဖြစ်ဖို့အတွက်ပဲအထူးကြောင်းကြဆိုင်ပြီးလုပ်ဖို့လိုအပ်ပါတယ်။သွားရလာတဲ့အခါမှာလမ်းလျှောက်တဲ့ပုံစံမျိုးနဲ့အမှတ်တမဲ့မျိုးမသွားစေခြင်းဘူး။အမှတ်ကလေးနဲ့သွားစေခြင်းနဲ့ဘယ်လိုသွားစေခြင်းနဲ့အမှတ်တမဲ့ဆိုတာဟိုကြည့်ဒီကြည့်လက်ကိုကိုခန္ဓာကိုယ်ကိုယမ်းပြုတ်ပြီးတော့သွားနေတာ။ကိုကိုလှုပ်ယမ်းပြီးသွားနေတာ။အမှန်ကလေးနဲ့သွားနေတယ်ဆိုတဲ့ပုဂ္ဂိုလ်ဟာတည်တည်ငြိမ်ငြိမ်လေးရဲ့ အဲ့ဒီမှာကိုယ့်ရဲ့ခြိလန်းတိုင်းခြိလန်းတိုင်းပုံမှာပဲအာယုံစိုက်ထားတယ်။ဒါကြောင့်မို့အမှတ်တမဲ့ဘယ်နေရာမှမသွားစေချင်ပါဘူး။စွမ်းစားသွားလည်းအမှတ်ကလေးနဲ့သွားစေချင်ပါလေ။စွမ်းစားရာကပြန်လာရင်လည်းအမှတ်ကလေးနဲ့ပဲပြန်လာစေချင်ပါလေ။ဈဉ္ဉံလန်းကိုဝင်ပြီးတော့ကိုလျှောက်တော့မယ်ဆိုရင်လည်းပဲအမှတ်ကလေးနဲ့ပဲလျှောက်စေချင်ပါလေ။အဲ့ဒီလိုဆိုရင်ယောဂီပုဂ္ဂိုလ်ဟာကမ္မထံလည်းဖြစ်ပါလေ။တတိပဋ္ဌာန်ဘာဝနာလည်းဖြစ်ပါလေ။ အဲဒီတော့ယောဂီရဲ့အတိတမ္မာပုဂ္ဂိုလ်ရဲ့အတိသွားရင်သွားမှန်သိတယ်လို့ပရဝါဒီဖြစ်တဲ့ပုဂ္ဂိုလ်ကြီးကပြောခဲ့တယ်။မဟာစီကနေပြီးညွန်ကြားတဲ့ဒီမှာသွားရင်သွားမှန်သိအောင်ရှုရမယ်ဆိုတာမရှုဘဲနဲ့ရင်ငါတို့အိမ်မှာနေလေသိတာပဲကွာ။သွားရင်ကြောင်းသွားမယ်ဈေးသွားမယ်အလုပ်သွားမယ်သိတာပဲ။ဒါကမ္မဋ္ဌာန်းဖြစ်ရောလားဝိပဿနာဖြစ်ရောလားဆိုပြီးတော့အဲ့ဒီမှာ အပြစ်တင်ပြောဆိုကြတယ်ရှုတ်ချကြတယ်အဲ့ဒီကံမှာဒီအထကရာဆရာကိုဘုန်းကြီးတို့ကတစ်ချိန်လုံးကတော့ကိုကဇာတင်သားဘုံဟာဆိုတာဒါတွေလည်းမကျွမ်းကျင်မသိဘူးအဲ့လိုပြောတာတွေကိုတော့ဘုန်းကြီးကြားနေရတယ်ဘုန်းကြီးတင်တန်းတစ်ခုကိုရန်ကုန်မြို့ကိုရောက်တဲ့အခါမှာဒီလိုပဲတရားတင်တန်းနဲ့တတိပဋ္ဌာန်တင်တန်းနဲ့တင်တန်းတစ်ခုကိုဘုန်းကြီးသွားဖို့ပါတယ်မိတ်ဆွေတငယ်ချင်းကခေါ်သွားလို့ ဘုန်းကြီးကရန်ကုန်လာတယ်ဆိုတဲ့ကူကရန်ကုန်တရားအထုတ်ဖို့ကိုတက်တက်လာတာမာစီဆရာတော်ဘုရားကြီးရဲ့ခြေတော်ရင်မှာဝင်ပြီးတော့ငါတရားအထုတ်မယ်ဆိုပြီးလာတာဒါပေမဲ့ဘုန်းကြီးဝါဆိုချိန်မှာဝါဆိုကန်ဒီမှာရောက်လာတဲ့အခါကျစီရင်ပိတ်သွားတဲ့အတွက်ကြောင့်ဘုန်းကြီးဝါဆိုခွင့်မရခဲ့မရခဲ့လို့အပြင်ကျောင်းတစ်ကျောင်းမှာခိတ္တတဝါဝင်ပြီးဆိုရပါတယ်အဲ့ဒီချိန်မှာတူဝါဆိုတဲ့တန်ခါကကိုတော့တရားအထုတ်မယ်ဆိုရင်တရားလေးတွေ ကြိုတင်ပြီးတော့လေ့လာထားဖို့လိုတယ်အဲ့ဒီမှာသင်တန်းရှိတယ်သင်တန်းကိုသွားအောင်ဆိုပြီးတော့သူခေါ်တာနဲ့လိုက်သွားပါတယ်အဲ့ဒီလိုက်သွားတဲ့အခါမှာသင်တန်းမှာကရထိုင်ကုန်းစပွဲကုံနေနေပါအဲ့ဒီမှာလူဆရာကြီးကအထူးဥပြုအထူးပို့ချပေးနေပါတယ်ဘေးကတန်ဃာတော်ကြီးကနေပြီးတော့သူ့ရဲ့အယံဖြစ်နေလက်ထောက်ဆရာတွေဖြစ်နေနေကြပါတယ်အဲ့ဒီမှာလူဆရာကြီးကလည်းပဲဒီတဲကနေပြီးတော့ဒီအထောက်ထားလေးတွေပေါ့သောနာကမ္မ သောဏသင်္ကလာတယောပိစသည်ဖြင့်အဲ့ဒါကိုရွတ်ပါတယ်ရွတ်ပြီးတော့ပြောပါတယ်ဒါပေမဲ့လို့အစာအဆုံးမရွတ်နိုင်ဘူးဟိုကဘေးကတန်ဃာတွေကအဲ့ဒါကိုရွတ်ပြပေးတယ်ငယ်ရွတ်ပြပေးတဲ့အခါမှာသွားရင်သွားတယ်ဆိုတာပဂရိလူတွေလည်းသိတာပဲဒါကမ္မထံအထုံးမှသိတာမှမဟုတ်ပဲဒါကမ္မထံမဖြစ်နိုင်ဘူးဝိပဿနာမဖြစ်နိုင်ဘူးစသည်ဒါတွေအကုန်လုံးအဲ့ဒီဆရာပုဂ္ဂိုလ်ကြီးသင်တန်းဆရာကြီးအကုန်ပြောတာမို့လို့ ဘုန်းကြီးလည်းနားထောင်အဲ့လိုသွားရင်သွားတယ်ဆိုတာဘယ်ကမ္မထမ်းကညွှန်ကြားမှလည်းမသိဘူးဘယ်ရိတ်တာကညွှန်ကြားတယ်ဆိုတာလည်းဘုန်းကြီးမသိဘူးဘယ်မှမှမရောက်ဘူးပဲဦးအဲ့ဒီကြတော့မှနောက်မှအမိနာမတွေတက်တက်ပြီးပြောတော့မှဩဟုတ်ပြီအဲ့ဒီဟာကိုကမ္မထမ်းပြနေတဲ့ဆရာတော်တွေဆရာတော်ကြီးတွေတပားမှမလွတ်ဘူးအဲ့ဒီမှာအကုန်လုံးကိုတခါလေဒီဆရာကြီးကအမှားတွေကြီးတယ်ပဲဆိုပြီးတော့ပြောပါတယ် ဘုန်းကြီးစိတ်ထဲမှာဒီအခုသူပြောတဲ့ဆရာတော်ကြီးတွေကမ္ဘာထံပြနေကြတဲ့ဆရာတော်ကြီးတွေကတကယ်ကိုသာသနာမှာနေလိုလန့်လို့ထင်ရှားတဲ့ဆရာတော်ကြီးတွေဖြစ်နေအဲ့လိုဆရာတော်ကြီးတွေဖြစ်နေတော့ကိုယ့်အနေနဲ့ကလည်းပဲဒီဆရာတော်ကြီးတွေဟာတကယ်ယဟနာပုဂ္ဂိုလ်ကြီးတွေပဲလို့ဒီလိုပဲစိတ်ထဲကမှတ်ထင်နေတယ်ယုံကြည်ထားတယ်မြင်လဲမမြင်ဘူးဘူးဖူးလဲမဖူးဘူးဘူးတွေ့လဲမတွေ့ဘူးဘူးသို့တော့ကြားဘူးနေတယ် ဒီဆရာတော်ကြီးတွေဟာတကယ်စတ္တပေတကြီးတွေတာမန်တရားပြနေတဲ့ဥစာအုပ်လေးကြည့်ဒီစာအုပ်လေးကြည့်ကြည့်ပြီးတရားပြတဲ့ဘုန်းကြီးတွေမှမပါအောင်တကယ်ကျမ်းဂန်တွေပါဠိတော်ထက္ကရာဒီဃာတွေကိုအကုန်မှွေနှောက်ပြီးတော့စာတွေကိုကြည့်နိုင်ဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်တွေကြီးတယ်ဆိုတော့မှားစရာအကြောင်းမရှိဘူးဒီလိုပဲယုံကြည်ထားတယ်။နောက်ဒီဆရာတော်ကြီးတွေကိုလည်းပဲယဟန္တာလို့ပဲကိုယ်စိတ်တွေကယုံကြည်ထားတော့ အဲ့ဒီတကာကြီးရဲ့ဒီဆရာတော်ကြီးတွေရဲ့တရားတွေဟောတရားတွေအဲ့ဒီမှာကျင့်စဉ်တွေအကုန်လုံးဘယ်ဟာမှကိုအကောင်းမဟုတ်ဘူးအမှားကြီးတယ်ပဲမဟာစီဆိုလဲအမှားမိုးကုတ်ဆိုလဲအမှားဘယ်ဆရာတော်ဆိုလဲအမှားအဲ့ဒီတုန်းကဒီရန်ကုန်မြို့မှာထင်ရှားနေတဲ့ဆရာတော်ကြီးတွေပြရတယ်အမှားတယ်ဒါနဲ့ဘုန်းကြီးကစဉ်းစားတယ်ဟာတကယ်ကိုယဟန္တာပုဂ္ဂိုလ်ကြီးတွေဒီပုဂ္ဂိုလ်ကြီးရဲ့ပြင်မှားနေတာပဲ ငါဒီတင်တန်းကြီးဆက်လိုက်နေရင်ကတော့ငါလည်းပဲအဲ့ဒီမှာအဘိအမြောက်နဲ့အဲ့ဒီအကုသိုလ်တွေဝင်ကုန်တော့မှာပဲဆိုပြီးတော့ဘုန်းကြီးကအဲ့ဒီမှာထိုင်ရနေထတယ်ထပြီးတော့ပါလာတဲ့ဗလာစာအုပ်ကလေးနဲ့ခဲတံလေးကိုအဲ့ဒီမှာလွယ်ထည့်ထည့်တယ်ဘေးကတငယ်ချင်းကဟိတ်ကောင်ပဲသွားမလို့လေဟိတ်ကောင်ဘာလို့မလို့လဲဆိုပြီးမေးပါတယ်အဲ့ဒီခါမှာဘုန်းကြီးကဘာပြန်ပြောလိုက်လဲဆိုတော့ ဒီလောက်ထင်ရှားကြော်ကြားတဲ့ယဟန္တာလိုပုဂ္ဂိုလ်ကြီးတွေကိုပုတ်ခတ်ပြောဆိုနေမှတော့မတော်လို့များနေလေကြောင်တော်ကြီးမိုးချိုးပြင်းရင်စက်ကွင်းမိမှကြောက်လို့ငါတော့သွားတော့မယ်ဒီလောက်ဒီဆရာတော်ကြီးတွေကိုတခါတည်းပုတ်ခတ်ပြောဆိုနေလိုက်တာမိုးချိုးမြန်ပြင်းရင်နေလေကြောင်တော်ကြီးမိုးချိုးပြစ်လို့ရှိရင်အဲ့ဒါငါစက်ကွင်းမိလိမ့်မယ်လွတ်အောင်သွားတော့မယ်ဆိုအဲ့ဒီလိုဘုန်းကြီးပြောဆိုပြီးတော့ချက်ချင်းထပြန်တာဒါဘုန်းကြီးတို့မန္တလေးမှာဘုန်းကြီးတို့ကစာရီတက်လာခဲ့တာပါ တကယ်စာကြအကျော်မော်တွေစီမှာစာရီတက်လာခဲ့တာအဲဒီလိုပဲစာကြဘုန်းကြီးကိုယ်၌ကတခြားဆရာတော်ကြီးတွေတခြားပညာရှင်ကြီးတွေပုတ်ခတ်ရင်ဘုန်းကြီးတို့မန်းလေးရဲ့အကျင့်မကြိုက်တော့ဘူးဆိုရင်ဒါဆက်နားမထောင်ဘူးစာအုပ်ကိုဘုံဆိုပုတ်ပြီးတော့တခါရင်ပိတ်ပြီးတော့ချက်ချင်းထပြန်တယ်ဒီထဲမှာတော့ငါတို့မပါဘူးဆိုပြီးတော့အဲ့လိုထပြန်တယ်သူတော်ဘာရဲ့အကြောင်းတွေအပြစ်တွေလျှောက်ပြီးတော့သိပ်ပြောနေပြီဆိုရင်နားမထောင်တော့ဘူး အခုလည်းပဲအဲ့ဒီပုဂ္ဂိုလ်ကြီးကအဲ့လိုပြောတာနဲ့ဘုန်းကြီးကဒီလိုပြောပြီးထားပြီးထွက်လာအဲ့ဒီတော့ဒီမှာအထက်ကရာဆရာကအားလုံးအပြည့်အဝဖွင့်ပြထားတယ်ဆိုတာအခုဘုန်းကြီးတို့ကိုယ်တိုင်ကမ္မထမ်းဆရာဖြစ်မှဒါတွေကိုလေ့လာလေ့လာတဲ့အခါကျတော့မှသဘောပေါက်တယ်။အော်ဟိုတုန်းကဒီဆရာကြီးပြောတာဒါလေးကိုကြည့်ပြီးပြောတာကိုဒီအဖွင့်ကိုတေချာအဆုံးထိအောင်မကြည့်ဘဲနဲ့အစာပိုင်းလေးသူတစ်ပါးကိုအပြစ်ပြောဖို့လောက်ပဲသူကြည့်ပြီးပြောတာကိုဆိုတာကိုသဘောပေါက်သွားတယ်။ဒီမှာကမြတ်စွာဘုရားကဒီလိုခွင့်မြေခွေး တမ္မာပုဂ္ဂိုလ်တွေရဲ့အတိမျိုးကိုရည်ရွယ်ပြီးတော့ဟောခဲ့တာ မဟုတ်ဘူးတဲ့။တမ္မာပုဂ္ဂိုလ်ရဲ့အတိကလည်းပဲပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတဲ့အစွဲကိုလည်းမပယ်နိုင်ဘူးအသက်ကောင်ဝิญဉ်ကောင်ဆိုတာလည်းမခွာနှုတ်နိုင်ဘူး။ဒါကြောင့်ကမ္မထာလည်းမဖြစ်ဘူးဝိပဿနာတတိပဋ္ဌာန်လည်းမဖြစ်ဘူးတဲ့။ယောဂီရဲ့အတိကြတော့အဲ့ဒီလိုအတိမျိုးမဟုတ်ဘူးတဲ့။ပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတဲ့အစွဲကိုလည်းပယ်နိုင်တယ်အသက်ကောင်ဝิญဉ်ကောင်ဆိုတဲ့အတ္တဒိဋ္ဌိကိုလည်းခွန်လို့နိုင်တယ် ဒါကြောင့်ကမ္မထံလဲမြည်တယ်တတိပဋ္ဌာန်ဘာဝနာလဲမြည်တယ်လို့အဲ့ဒီမှာထာဂရဆရာဖွင့်ပြအဲ့ဒီကြတော့မှအခုဘုန်းကြီးတို့ယောဂီများရှုနေတာလေးဈဉ္ဉံရှောင်နေတာလေးကိုတရားကြည့်ပေါ့ဈဉ္ဉံအမှတ်ကိုတရားကြကြနန်းနာရိုးရိုးသေးသေးမှတ်နေတဲ့ပုဂ္ဂိုလ်မယုံမသေးဆိုတာပုဂ္ဂိုလ်တော့ဘုန်းကြီးမပြောလို့ရိုးရိုးသေးသေးတရားညွှန်ကြားချက်အတိုင်းတလန်းတစ်ချက်မှတ်ကလေးနဲ့ပဲသွားသွားနှစ်ချက်မှတ်သုံးချက်မှတ်နဲ့ပဲသွားသွားတရားရှုမှတ်ပြီးတော့သွားပါ တေချာရှုမှတ်ပြီးတော့သွားရင်ပထမပိုင်းမှာဘုန်းကြီးအရင်ရက်တွေကလည်းပြောခဲ့တယ်ညာလန်းတယ်ဆိုရင်ခြေတော်ကြီးလှမ်းသွားတာကိုသိတယ်အဲ့ဒါပညာလားပရမတ်လားပညာကြီးခြေတော်ကြီးသိနေတယ်ဘယ်လန်းတယ်လို့ယောဂီကရှုလိုက်ရင်ဘယ်ခြေတော်ကြီးလှမ်းသွားတာသိတယ်အဲ့လိုသိနေတာဟာပညာကြီးသိနေတာတရားမဟုတ်ဘူးဘုန်းကြီးတို့ယောဂီများတရားမဟုတ်လို့ဒါမရှုရဘူးလားဆိုတော့မဟုတ်ဘူး ဒီဟာကိုဓက္ကဓက္ကရှုကြည့်ရင်းနဲ့ပဲပညာပျောက်ပြီးတော့ဘာပေါက်လာဘာပေါ်လာမယ်ပရမတ်သဘောတွေပေါ်လာမယ်အဲ့ဒီမှာတကယ်စစ်စစ်တရားစစ်တရားမှန်ဖြစ်တဲ့ပရမတ်တွေပေါ်လာမယ်အဲ့ဒီဟာကိုဈဉ္ဉံကိုသိချာလျှောက်ပါလျှောက်တဲ့အခါမှာတစ်ခေါက်လောက်နဲ့မလျှောက်ပါနဲ့လျှောက်တယ်ဆိုတာဈဉ္ဉံလျှောက်တဲ့အခါမှာဈဉ္ဉံလမ်းကို ပထမရွေးပါအဲ့ဒီဈဉ္ဉံလမ်းဟာ ပြန်ပြူးတဲ့ညီညာတဲ့လမ်းဖြစ်ရပါမယ်။အဲ့ဒီပြန်ပြူးညီညာတဲ့လမ်းကိုရွေးချယ်ပြီးတော့နေရာသတ်မှတ်ပါ။ဒီနေရာကနေဒီနေရာကိုရှောင်မယ်။နေရာတွေရှိသမျှတွေငါနေရာကြီးတယ်လွယ်လို့နေရာတွေမရွေးရမယူရဘူးနော်။ကိုတောင်းကို ရှောင်မဲ့နေရာဟာကိုသွားမဲ့တလန်းစာပဲရှိရမယ်။ကိုရှောင်မဲ့လမ်းဟာကိုယ့်အတွက်တလန်းစာလေးပဲရှိရအဲ့လိုရွေးချယ်ပါ။ ဒီနေရာကနေစပြီးရှောက်မယ်ဟိုနေရာရောက်ရင်ဆုံးမယ်ကိုတတ်မှတ်လိုက်ပါအစနဲ့ဆုံးအဲ့လိုအစအဆုံးတတ်မှတ်ပြီးတော့ယောဂီဟာမျက်စိကိုလည်းပဲရှေ့ကို၄ထောင်ခန့်မျက်နှာလေးချထားပါခေါင်းငုံထားဖို့မလိုဘူးယောဂီခေါင်းဟာခါးနဲ့တစ်ပြောင်နဲ့မျက်နှာလေးချလက်ကိုလည်းတွင်လန်းကြီးမထားပါနဲ့ရမ်းလည်းမသွားပါနဲ့ ပိုက်ရင်ရှေ့ပိုက်လူကလက်ကလေးကိုပိုက်တာပါနောက်ပိုက်လူကပိုက်တာပါဈဉံလျှောက်စဉ်အထက်ကိုမပိုက်ပါနဲ့အထက်ကိုပိုက်ထားရင်အဲ့ဒီမှာမိမိတို့ယင်တို့နှလုံးတို့ဖိထားသလိုဖြစ်ပြီးတော့လူကမွန်းကျသွားတတ်ပါတယ်ဒါကြောင့်ရှေ့ကိုပိုက်ပါနောက်ကိုပိုက်ပါကြိုက်တယ်လို့လက်ကလေးပိုက်တာအဲ့ဒီလိုလက်ကလေးပိုက်ထားပြီးခြေတော်လေးကလည်းစုံရထားတယ်မျက်စိကလည်းရှေ့ကို၄000ကံပဲကြည့်ထားတယ်ဆိုတော့အာယုံဟိုအာယုံဒီအာယုံနေမပြတ်တော့ လက်ကလည်းပဲတွင်းလန်းကြီးနဲ့ချမထားဘူးလက်ကိုရမ်းလည်းမသွားဘူးလက်ကလေးကရှေ့ကိုပိုက်တယ်နောက်ကိုပိုက်တယ်အဲ့လိုပိုက်ထားတဲ့အတွက်အထက်ပိုင်းခန္ဓာကိုယ်ကလည်းငြိမ့်နေတယ်အဲ့ဒီလိုအထက်ပိုင်းခန္ဓာကိုယ်ကလည်းငြိမ့်နေတယ်ဘေးကိုလည်းပဲအာယုန်တွေကမပြတ်တော့ဘူးဆိုရင်အောက်ပိုင်းကလှုပ်ရှားမှုတစ်ခုတည်းကိုအာယုန်ဆိုင်လိုက်ပါညာခြေလှမ်းလိုက်ရင်ညာခြေပေါ်မှာစိတ်အာယုန်လေးစိုက်ပြီးတော့ညာလှမ်းတယ်စိတ်မှတ်ကလေးနဲ့ ဘာမှတ်ကလေးနဲ့လဲစိတ်မှတ်ကလေးနဲ့ပဲသွားပါဘယ်ခြေလှမ်းလိုက်ရင်ဘယ်ဘက်ကိုစိတ်လေးပို့ပြီးတော့ဘယ်လှမ်းတယ်တချို့ကရှုတဲ့အခါကာလမှာတချို့ကဘယ်လန်းညာလန်းဆိုပြီးဒီလိုရှုတာရှိတယ်တချို့ကကြွလန်းချကြွလန်းချဆိုတာရှိတယ်မဟုတ်ဘူးအဲ့လိုရှုရတာမဟုတ်ဘူးသူ့ဟာသူဘယ်လန်းရင်လည်းပဲဒဲထိအောင်ဆုံးမေးစီဘယ်လန်းဒဲ ခြေလန်းဆုံးသွားတာနဲ့ဒဲလေးနဲ့တထပ်ထဲကျသွားမယ်အဲဒီလိုတထပ်ထဲကျပြီးဒီဘက်ကဆုံးပြီဆိုမှနောက်တစ်ခါဘယ်ဘက်ကစပြီးတော့လှမ်းလာတာလေးကနေကြည့်ပြီးတော့ဘယ်လှမ်းတယ်ဆုံးတာနဲ့ဒဲလေးနဲ့တတ်တယ်အဲဒီမှာဒီဘက်ခြေလန်းဆုံးပြီးပြီဆိုတဲ့အခါကျတော့မှညာခြေဘက်ကိုစိတ်လေးပို့လိုက်မယ်ညာလှမ်းတယ်ဘယ်လှမ်းတယ်ယောဂီရဲ့စိတ်ကဘယ်မှမသွားတော့ ညာခြေပေါ်မှာစိတ်ကလေးရောက်သွားလိုက်ဘဲခြေပေါ်မှာစိတ်ကလေးရောက်သွားလိုက်ညာခြေပေါ်မှာစိတ်ကလေးရောက်သွားလိုက်ဘဲခြေပေါ်မှာစိတ်ကလေးရောက်သွားလိုက်ရောက်နေဘေးကိုပြန်လွတ်တာမရှိတော့အဲဒီမှာစိတ်ကရှုမှတ်တဲ့အာယုံပေါ်မှာပဲမြဲနေပြီသို့တော့ဘဲခြေလမ်းရင်ဘဲခြေပေါ်ဆိုတော့ရှုတော့ခြေတော့ကြီးပဲပုံတံထင်းနေတယ်ညာခြေလမ်းရင်ညာခြေပေါ်မှာဆိုတော့ညာခြေတော့ကြီးပဲပုံတံထင်းနေတယ်ဒါပဂရိမျက်စိနဲ့ကြည့်ရမှာမဟုတ်ဘူးနော် ဉာဏ်မျက်စိနဲ့ကြည့်ရမှာ။ဘာမျက်စိနဲ့ကြည့်ရမှာလဲ။မျက်စိကရှေ့ကို၄တောင်က မြချထားမယ်။ခြေတော့ကိုငုံမကြည့်ရဘူး။အဲ့ဒီလိုစိတ်နဲ့ပဲအဲ့ဒီမှာရှူပြီးသွားနေတယ်။အဲ့ဒီလိုသွားနေတဲ့အခါမှာ10မိနစ်လျှောက်တယ်။မိနစ်20လျှောက်တယ်။မိနစ်30လျှောက်တယ်။မိနစ်40လျှောက်တယ်။50လျှောက်တယ်။စသည်ဖြင့်အဲ့ဒီမှာ60လျှောက်တယ်။လျှောက်နေတယ် အဲ့ဒီလိုရှောက်နေတဲ့အခါမှာဒီတစ်ခေါက်ကိုရှောက်တယ်ဘာမှမထူးခြားသေးဘူးရတယ်နောက်တစ်ထိုင်ဖြုတ်ပြီးပြီဆိုရင်ဒီနေရာပဲပြန်ရှောက်နေရာမပြောင်းနဲ့အခုမိမိစပြီးရှောက်တဲ့နေရာရွေးထားတဲ့နေရာပဲပြန်ရှောက်အဲ့ဒီနမ်းပဲပြန်ရှောက်ရင်စိတ်ကလမ်းပေါ်မှာမရောက်တော့ဘူးစိတ်ကမိမိရှုမှတ်တဲ့ခြေနမ်းပေါ်မှာပဲရောက်သွားတယ်အဲ့ဒီတစ်ခေါက်ရှောက်ပြီးဆိုတဲ့အခါကျတော့စိတ်က လမ်းပေါ်မရောက်တော့တဲ့အတွက်ဒီခြေထောက်ပေါ်မှာပဲစိတ်အာယုံကဆွဲမြဲပြီးလာပြီဆိုတဲ့အခါကျတော့ခြေထောက်ဆိုတဲ့ပြင်းညတဒံပျောက်သွားမယ်အဲ့ဒီမှာတရွေပြီးတရွေတရွေပြီးတရွေတင်းတောင့်သွားတဲ့သဘောတွေ့မယ်ဘယ်ခြေလှမ်းလိုက်တဲ့အခါမှာလည်းဒီတိုင်းပဲခြေထောက်ဆိုတဲ့ပြင်းညတဒံပျောက်သွားမယ်တရွေပြီးတရွေရွေ့ရွေ့ပြီးတင်းတောင့်သွားတဲ့သဘောကိုတွေ့သွားမယ် ရွေ့သွားတာလဲဝါယောဓာတ်တင်းတောင့်သွားတာလဲဝါယောဓာတ်ပဲအဲ့ဒီဝါယောဓာတ်ကရှုတရားပဲတိနေတဲ့တင်းသွားတဲ့သဘောရွေ့သွားတဲ့သဘောလေးကို ရှုရင်တိနေတဲ့စိတ်ကလေးကနန္တရားပဲအဲ့ဒီမှာခြေလန်းတိုင်းခြေလန်းတိုင်းယုံနဲ့နံယုံနဲ့နံဒါပဲသိသွား အဲ့လိုယုံနံကို အမှန်သိလိုက်ပြီဆိုရင် အမှားဖြစ်တဲ့ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲ ရှိသေးရဲ့လားတုံးဝမရှိတော့အသက်ကောင်ဝိညာဉ်ကောင်ဆိုတဲ့အစွဲရှိသေးရဲ့လားမရှိတော့ဘူးအခုသွားနေတာဘသူနဲ့ဘသူသွားနေတာလဲဒါပဲအမှန်သိသွားတာလားအမှားသိသွားတာလားကဲ တာမန်ပဂတိသွားနေတဲ့ပုဂ္ဂိုလ်ရဲ့အတိနဲ့ယောဂီရဲ့အတိနဲ့တူသေးရဲ့လားတာမန်ပုဂ္ဂိုလ်ရဲ့အတိကငါသွားမယ်သူသွားမယ်ယောက်ျားသွားမယ်မိန်းမသွားမယ်အခုယောဂီရဲ့အတိကြတော့ငါသူယောက်ျားမိန်းမဆိုတဲ့အတိပြောက်ပြီးတော့ယုံနံသွားနေတယ်ဘာဘာသွားနေတယ်အေးအဲ့ဒါအမှန်တိလားအမှားတိလားအမှန်တိမှုတရားတိတာလားမတရားတိတာလား ဈဉ္ညာလျှောက်ရင်းနဲ့အဲ့ဒီလိုတည်သွားတာဈဉ္ညာလျှောက်ရင်းနဲ့ဘုန်းကြီးတို့ယောဂီများအဲ့ဒီအတိတည်သွားပြီအမှန်တည်ပြီဆိုရင်အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလားအထူးဆင်ញင်ပြီးတော့ခွာဖို့ကိုတောင်းမလိုတော့ဘူးရှူရင်းနဲ့ကိုအမှန်မြင်လိုက်တာနဲ့အမှန်ဒိဋ္ဌိဆင်သွားတာပဲဒါဈဉ္ညာလျှောက်ရင်းနဲ့တည်တာနော်ဘယ်လိုတည်တာလဲ ဇင်းညာလျှောက်ရင်းနဲ့တိတာဒါကြောင့်ဇင်းညာလျှောက်တဲ့အခါဘုန်းကြီးတို့ယောဂီများလမ်းလျှောက်သလိုမလျှောက်ဖဲနဲ့အမတ်တတိနဲ့လျှောက်ပါဘယ်လိုလျှောက်ရမလဲအမတ်တတိနဲ့လျှောက်ပါတချို့ပုဂ္ဂိုလ်ကဘုန်းကြီးကိုမနေ့ကပဲလျှောက်သေးတယ်နိဈဉ္ဉံလျှောက်တဲ့ကံမှာဘုန်းကြီးတို့จิตတလန်းလှမ်းလိုက်ရင်အရဟံจิตတလန်းလှမ်းလိုက်ရင်အရဟံဒီလိုလုပ်လို့ရသလားမရပါဘူးလို့ ရှုမှတ်မှုနဲ့သွားတဲ့ပုဂ္ဂိုလ်ဟာဒီရှုမှတ်မှုဒီပေါ်မှာပဲစိတ်အာယုံလေးဆက်ရမှာပါဂုံတော်စီကိုအာယုံပြုရမှာမဟုတ်ပါဘူးလို့ဂုံတော်ကိုအာယုံပြုတာကတီးတန့်ကိုဟာကိုအာယုံပြုပါပွားပါဒါကယောဂီများကဝိပဿနာရှုနေတာဘာရှုနေတာလဲဂုံတော်ပွားတယ်ဆိုတာတမထပွားတာပါဂုံတော်ပွားတယ်ဆိုတာဘာလဲအေးတမထဘာဝနာပါဒါကဝိပဿနာဘာဝနာပါမတူပါဘူးနော် ဒါကြောင့်မို့ဂုံတော်ပွားမယ်ဆိုရင်တည်တံ့ပွားပါကိုယ့်ဟာကိုယ်တန်တဂုံတော်ကိုပွားဂုံတော်တွေမြတ်စွာဘုရားဂုံတော်တွေအာယုံပြုအဲ့ဓာတွေကိုပွားများအခုဝိပဿနာပွားပြီဆိုရင်တော့ဝိပဿနာကိုပဲအာယုံစိုက်ပါတကယ်ကိုပဲတမာတိဖြစ်အောင်ဉာဏ်ဖြစ်အောင်သိချာရှုပါဒါလေးကိုဘုန်းကြီးကဆောင်းပုံလေးပေးထားတယ်ဒါလေးဆိုကြည့်အောင်သွားတာသွားမှန်သည့် တေသေးချာချာမြင်အောင်ကြည်၍နေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ဧဒဝါယောတတ္တိ ဩသွားကြိုက်ကလေးမှာဝါယောဓာတ်ထင်ရှားနေတယ်ဗတ္တထင်ရှားနေတယ်အဲ့ဒီဝါယောဓာတ်ဆိုတဲ့သဘောလေးကိုတွေ့နေပြီဆိုရင်ယောဂီတရားတွေ့နေပြီဝါယောဓာတ်လေးတွေ့နေရင်ဘာတွေ့နေတာလဲတရားတွေ့နေပြီတကယ့်သဘောလေးကိုတွေ့နေတာတင်းသဘောလေးရွေသဘောလေးတောင်းသဘောလေးတွေ့နေတာအဲ့ဒီသဘောမြင်မှတရားမြင်နေတာဘာတရားမြင်တာလဲဆိုရင်ယုတ်တရားနံတရားမြင်နေတာ အဲ့ဒီသဘောလေးမြင်နေပြီဆိုရင်အမှားဒိဋ္ဌိတွေအကုန်ဆင်းသွားပြီအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိုသူကိုယ့်ဟာကိုဖြုတ်เสียမလို့ဒီမှာရှုမှတ်မှုနဲ့သူဟာသူပြုတ်သွားပြီ၊ကွာသွားပြီအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာတေချာလေးရှုပါအဲ့ဒီလိုတေချာရှုလို့ဒီမှာသွားတဲ့အခိုက်လေးမှာညာလန်းတဲ့အခိုက်ဘယ်လန်းတဲ့အခိုက်လေးမှာရှုရင်းနဲ့ရှုလို့ဒီမှာတင်းသဘောရွှေသဘောတောင့်သဘောဒီသဘောလေးတွေသိနေပြီဆိုရင်ကတော့ကိုယ်ဟာတရားတွေသိနေပြီ အဲ့ဒီလိုသိအောင်ယူအဲ့ဒီကြတော့ပြင်းညံ့ဆိုတဲ့ခြေတော့တံရှိသေးရလားမရှိတော့ပရမန်သဘောလေးပဲရွေသဘောလေးပဲတင်းသဘောလေးပဲတောင်သဘောလေးပဲဘုန်းကြီးတို့ရဲ့ခန္ဓာကိုယ်ကြီးတစ်ကိုယ်လုံးဟာဓာတ်၄ပါးရဲ့အစုဝေးများတာဖြစ်တယ်ဓာတ်၄ပါးနဲ့ဖွဲ့စည်းထားတယ်ဘာနဲ့ဖွဲ့စည်းထားတာလဲ အဲ့ဒီဓာတ်လေးပါးနဲ့ဖွဲ့စည်းထားတာကိုမိမိတို့ကငါပဲယောက်ျားပဲမိန်းမပဲသူပဲလို့ဒီလိုထင်မှတ်နေကြတာအဲ့ဒီအထင်အဲ့ဒီအသိအဲ့ဒီအမြင်ဟာအမှန်လားအမှားလားအမှားသည့်အမှန်တင်အမှားမြင်တကယ်ရှိနေတာကဒီမဲ့တကယ်ကိုဓာတ်လေးပါပဲအခုရှုတဲ့အခါကလည်းကြတော့အဲ့ဒီမှာဓာတ်သဘောလေးတွေမြင်လာတာဘာသဘောလေးတွေတွေ့လာတာလဲဓာတ်သဘောလေးတွေမြင်လာပြီဆိုတော့အမှန်မြင်မြင်လာတာ ငါသူယောက်ျားမိန်းမဆိုတဲ့အမြင်ပျောက်သွားပြီအဲ့ဒီမှာဓာတ်သဘောလေးပဲသဘောလေးပဲအဲ့ဒီသဘောလေးကဒီမှာတင်းသဘောလေးကရွေသဘောလေးကရောသဘောလေးကဝါရောအဲ့ဒါလေးကရုပ်တရားသိနေတဲ့စိတ်လေးကနံတရားအဲ့ဒီမှာယုံနာသိဒါကြောင့်မို့အဲ့ဒီလိုသိအောင်သေချာရှုသေချာရှုတဲ့အခါမှာဒီညာညာညာလန်းတယ်ပင်လန်းတယ်ဆိုတဲ့တလန်းကိုတစ်ချက်မှတ်နဲ့မှတ်နေတယ်အဲ့လိုတစ်ချက်မှတ်နဲ့မှတ်ရင်းနဲ့မြဲမြဲဆွဲဆွဲမှတ်နေကြည့် ဒီတဲ့တတိအားတမာရီအားတွေကောင်းလာရင်ဒီဈဉ္ညာသွားနေရင်းနဲ့ပဲဘုန်းကြီးတို့ယောဂီများသူ့အကြောင်းနဲ့သူ့အကျိုးအကြောင်းအကျိုးတွေသိလာတယ်။သွားခြင်းနဲ့စိတ်နံလေးကစပြီးဖြစ်လာရင်နံကအကြောင်းသွားနေတာလေးကဘာလဲယုတ်အကျိုးအဲ့ဒီမှာသူ့ဟာနဲ့သူပဲသူ့အကြောင်းနဲ့သူ့အကျိုးပဲအကြောင်းကင်းပြီးတော့အကျိုးဆိုတာမဖြစ်ဘူး သူ့အကြောင်းနဲ့သူဖြစ်တာဒါကြောင့်မို့သွားကျင်တာကနန်းတဲ့သွားတဲ့ဟန်ကယုတ်တဲ့သူမဟုတ်ငါမဟုတ်တဲ့သွားတာနန်းနဲ့ယုတ်တဲ့နန်းယုတ်နှစ်သိန်းအမြင်ရှင်သွားရင်အလုလို့တဲ့သွားရင်ဝိပဿနာလို့လို့ရမယ်ဘာလို့လို့ရမှာလဲဟေးသွားရင်ဝိပဿနာအလုလို့ရင်ဒီယုတ်နဲ့နန်းကို အမှန်သိမလားမသိဘူးလား အေးအမှန်တိုင်းသိလာမယ်အမှန်တိုင်းမြင်လာမယ်အဲ့ဒီယုံနံကိုယ်တွေအမှန်သိသလားဆိုတော့ဟောအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောကိုရောမတွေ့ရဘူးလားဒီမှာသွားခြင်းတဲ့စိတ်ကဒီမှာသွားခြင်းတဲ့စိတ်လေးကနံအကြောင်းတရားသွားတဲ့ယုတ်လေးကအကျိုးတရားသွားပြန်တော့လေသွားတိုင်းသွားတိုင်းခြိလန်းတိုင်းခြိလန်းတိုင်းကိုမရှုမှတ်ရဘူးလားသွားနေတဲ့လှုပ်ရှားနေတာလေးကယုတ်အကြောင်းတရား သွားတယ်သို့မဟုတ်ညာလှမ်းတယ်ပယ်လှမ်းတယ်လို့ရှုမှတ်နေတာလေးကနံအကျိုးတရားအဲ့ဒီမှာတခါတရံမှာယုတ်ကအကြောင်းနံကအကျိုးတခါတရံမှာနံကအကြောင်းယုတ်ကအကျိုးအဲ့ဒီလိုယုတ်နံအကြောင်းအကျိုးတွေဆက်ဆက်ဖြစ်နေတဲ့သဘောကိုတတိအားကောင်းလေတမာရီအားကောင်းလေပိုသိလေပဲထိုင်တဲ့ခံမှာလည်းဒီတိုင်းပဲအော်ထိုင်ရင်လည်းစိတ်နံလေးကြောင့်မူထိုင်ရုပ်လေးဖြစ်ရတယ် သွားပြန်တော့လေသွားခြင်းနဲ့စိတ်ကလေးကြောင့်မို့သွားယူလေးဖြစ်ရအိတ်တော်လည်းပဲအိတ်ခြင်းနဲ့စိတ်ကြောင့်မို့အိတ်ရတယ်ဟောသူအကြောင်းနဲ့သူအကျိုးဆက်ဆက်ဖြစ်နေတာပါလားဆိုတဲ့သဘောကိုဆရာဘုန်းကြီးပြောเสียရမလိုဘူးဟောပြဖို့မလိုဘူးကိုယ့်အကူတတိအားတမာရီအားကောင်းလို့ရင်ညံမပေါ်ဘူးလားဗျာဒီဒီညံနေပေါ်လာအဲ့ဒီမှာဒီညံနေအားကောင်းလာလို့တတိအားတမာရီအားကောင်းလာရင်ခြေတလန်းလှမ်းလိုက်တိုင်းလှမ်းလိုက်တိုင်းတလန်းလှမ်းပြီးရင်နောက်တလန်းအသစ်ဖြစ်တယ် နောက်တလန်းလှမ်းပြီးနောက်တလန်းအသစ်ဖြစ်တယ်ဒါကိုဘုန်းကြီးတို့ဒီမှာတောင်မြို့မဟာကန္နာယုံဆရာတော်ဘုရားကြီးက ပထမခြေလှမ်းယုံနံတန်းတို့လှမ်းဒုတိယမရှိကြဘူးတဲ့ဒုတိယခြေလှမ်းယုံနံတန်းတို့လှမ်းတတရမရှိကြဘူးပထမခြေလှမ်းနေဟာဒုတိယခြေလှမ်းပေါ်လာတာနဲ့ရှိသေးရလားဒုတိယခြေလှမ်းနေဟာတတရခြေလှမ်းပေါ်လာတာနဲ့ရှိသေးရလားမြဲတာလားမမြဲတာလား ဒါလေးကိုဘုန်းကြီးတို့ယောဂီများကဉာဏ်ထဲမှာပေါ်လာဖို့အရေးကြီးတယ်။အဲ့ဒီဟာလေးဉာဏ်ပေါ်လာရင် ဖြစ်ပြမြင်သွားပြီ။ဘာမြင်သွားပြီလဲ။ဖြစ်ပြမြင်သွားပြီ။ထိုင်ရှုမှတ်ရင်လားဈဉ္ညာလျှောက်ရှုမှတ်ရင်လား။ကဲအဲ့ဒီလိုကိုဘုန်းကြီးတို့ယောဂီများအနိစ္စနုပတနာဉာဏ်တွေတခါတည်းပေါ်နိုင်တယ်။ဈဉ္ညာလျှောက်ပြီးရှုမှတ်ရင်လည်းပေါ်နိုင်တယ်။တချို့ပုဂ္ဂိုလ်ဆိုရင်ဒီအမှတ်တွေကောင်းလာပြီမှတ်နိုင်လာပြီဉာဏ်မပေါ်သေးဘူးဆိုရင် ဆရာဘုန်းကြီးကကမ္မဋ္ဌာန်းဆရာကတိုးမှတ်ကြည့်ကြွားတယ်ချတယ်ဒီတိုင်းနဲ့တိုးမှတ်ကြည့်လို့မပေါ်သေးရင်တိုးမှတ်ကြည့်ကြွားတယ်လမ်းနေချတယ်သုံးချက်မှတ်ခိုင်းတယ်ဘယ်နှချက်မှတ်ခိုင်းလဲသုံးချက်တိုးပြီးတော့မှတ်ခိုင်းတာအဲ့ဒီမှာကြွားတယ်ဆိုရင်ကြွားမှုလေးအစာနေကြွားမှုလေးဆုံးတိသေးချာကြွားတယ်ဒဲဆိုတာလေးပါ လမ်းတဲ့ခါလေးမှလည်းပဲဒီမှာကြွားမှုလေးဆုံးသွားပြီးမှရှေ့ကိုခြေပြားလေးကလွတ်ပြီးတော့ရှေ့ကိုလှမ်းလိုက်တာမို့လှမ်းတယ်အဲ့ဒီလမ်းမှုလေးဆုံးသွားတဲ့ကံမှာအဲ့ဒီမှာခြေပွားလေးတစ်ပြင်လုံးကချလိုက်တယ်ချတယ်ခုလမ်းတဲ့ကံမှာဒီလို သုံးချက်မှတ်တဲ့ကံမှာယောဂီကခြေလမ်းအကျဲကြီးမလန်းရအောင်အလွန်စိတ်စိတ်ကလေးလည်းမလိုအောင်အနေတော်လေးပဲခြေတဖွာကြော်ကြော်စာလေးပဲ အဲ့ဒီမှာကြွတယ်လှမ်းတယ်ချတယ်ခြေလန်းကျဲသွားရင်ချတာနဲ့ကြွတာနဲ့တပြိုင်တည်းဖြစ်သွားတတ်တယ်တပြိုင်တည်းဆိုရင်ကိုယ့်ရဲ့စဉ္ညာအမှန်လွဲနေပြီအဲ့ဒီတော့တပြိုင်တည်းမဖြစ်အောင်မကျဲလွန်မစိတ်လွန်လေးကြွတယ်ဆိုရင်ဖဏောင်လေးကြွတာကိုရှုဘာကြွတာကိုရှုရမယ်ဖဏောင်လေးကြွတာနော်ခြေပေါ်ကတပြင်းလုံးကြီးကြွတာမဟုတ်ဘူးနော်တချို့ယောဂီကရှောက်နေတယ်တနေရာမှာ ဟိုးလေတော်ထဲမှာလေကွင်းထဲမှာငားရှာနေတဲ့ပြိုင်းကြီးခါနဲ့သွားနေတယ်လို့ပဲခြေတော်ကြီးကိုကြွားတယ်ဆိုရင်ခြေပွားကြီးတစ်ခုလုံးကြွားတယ်လှမ်းတယ်ဆိုရင်ရှေ့ကိုခြေတော်ကြီးထိုးလှမ်းတယ်ဟိုမှာပြိုင်းကြီးသွားနေတယ်လို့ပဲကြည့်ချတယ်ဆိုမှတခါတည်းဟိုမှာခြေပြားနဲ့ထောက်ပြီးချတယ်ဒီမှာဇင်းညံကချတယ်ဆိုတဲ့နေရာမှာတပြင်းလုံးချရတယ်ဖနှောင်းကလည်းစချတာမဟုတ်ဘူးခြေပြားကလည်းစချတာမဟုတ်ဘူးတပြင်းလုံးချရတယ် ဒါကြောင့်မို့မစိတ်မကြဲလေကျဲရင်ဘုန်းကြီးတို့ယောဂီများခြေလံကျဲသွားတဲ့အတွက်ခြေပြားကဖြစ်ခြင်းဖြစ်မယ်ဖနှောင်းကဖြစ်ခြင်းဖြစ်မယ်သို့မဟုတ်ခြားတာနဲ့ကြွတာတပြိုင်တည်းဖြစ်ခြင်းဖြစ်သွားမယ်အဲ့လိုမဖြစ်အောင်တစ်ခုပြီးမှတစ်ခုတစ်ခုပြီးမှတစ်ခုဆိုတော့ဖနှောင်းလေးစကြွတာလေးကိုကြွတယ်ဖနှောင်းပဲရှူတယ်အဲ့ဒီမှာခြေပြားကထိရပဲကျန်တယ်နောက်မှသူပြီးပြီဆိုမှလှမ်းတယ်ဆိုမှခြေပြားလေးလွတ်ပြီးခြေကိုလှမ်းတယ် အဲ့ဒီလမ်းမှုလေးဆုံးသွားပြီအဲ့ဒီခါကျတော့မှခြားတယ်တပြင်းလုံးခြားအဲ့ဒါလေးကိုတေချာစူးစိုက်ပြီးတော့ရှုရတယ်ကဲဆိုကြည့်လိုက်ကြွတာကြွမှန်းသိတေသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ ဧဒဝါယောတတတိဟောကြွားခိုက်ကလေးမှာရွေသဘောထင်ရှားရင်ဝါယောတထင်ရှားနောက်တခါဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်ကတခါတရံမှာဖဏောင်လေးကြွားတဲ့ကပေါ့တယ်လို့စိတ်ကထင်ရင်ထင်တတ်တယ်ပေါ်သဘောထင်ရှားရင်လည်းထင်ရှားတတ်တယ်အဲလိုပေါ်သဘောထင်ရှားရင်တေဇောတံဗတ္တထင်ရှားတာ ਨੇ တေဇောဆိုတာပူတာအေးတာနှွေးတာမီးဓာတ်ခေါ်တယ်မီးဆိုတာပော့သလားလေးသလားပော့တယ်တောင်ကလေးလာရင်မြောက်မြောက်ကလေးလာရင်တောင်ပော့တယ်ဒါကြောင့်မို့ပော့တဲ့သဘောထင်ရှားရင်အဲ့ဒီမီးဓာတ်တေဇောဓာတ်တွေထည့်လိုက်ဆိုကြည့်ကြွားတာကြွားမှန်းသည်တေသေးချာချာမြင်အောင်ကြည့် ကတိမျက်စိနဲ့ကြည်မှလားညာမျက်စိနဲ့လားအေးခြေတော်ကြီးငုတ်ပြီးမျိုးလုံးကြီးပြုတ်ကြည့်မနေနဲ့နော်ဉာဏ်မျက်စိလေးနဲ့သေချာမြင်အောင်ကြည့်အဲလိုကြည့်တဲ့အခါကျတော့မှပေါ်နေတာလေးတွေ့ရ၏ပေါ်နေတာလေးတွေ့ရ၏အေတာတေဇောဓတ္တတိအေတာတေဇောဓတ္တတိဟောကြွားခက်ကလေးမှဓာတ်နှမျိုးထင်ရှားနေတယ်နော် တခါတရံတချို့ယောဂီကြတော့ဖဏောင်လေးကြွတဲ့အခါမှာလေးတယ်လို့သူကသိသွားတယ်တကယ်လို့မြန်လေးတယ်လို့သူမှဉာဏ်ကထင်ရှားနေလို့ရှိရင်အာဘောတတ်ထင်ရှားတယ်ဘာတတ်ထင်ရှားလဲဒီခန္ဓာကိုယ်ကြီးတစ်ခုလုံးဟာဓာတ်၄ပါးစုဝေးဘာ၄ပါးလဲသူဟာသူထင်ရှားခြင်းကထင်ရှားမှာပဲအဲ့ဒီထင်ရှားတာလေးကိုကိုယ်ကသိသွားဖို့ပဲ တကယ်လို့လေးသဘောတင်ရှားရင်အာဘောဓာအာဘောဆိုတာယိုစီးဖွဲ့စီးရေတတ်ရေကိုပုံးတဲ့ထဲဆွဲမှပေါ်သလားလေးသလားအေးလေးသဘောတင်ရှားရင်အဲ့ဒီအာဘောတွေထည့်လိုက်ကဲဆိုကြည့်ကြွားတာကြွမ်းမှန်းသည်သေးသေးချာချာမြင်အောင်ကြည်လေးနေတာလေးတွေ့ရ၏ ဧတံအဘောဓတတ္တိဧတံအဘောဓတတ္တိဟောကြွက်ကကလေးမှာဒီမှာဓာတ်၃မျိုးဖြစ်နေတယ်ဒါတယောက်နဲ့တယောက်တွေ့တာချင်းမတူဘူးနော်ဒီလူကြီးတွေဖြစ်ရမယ်မဟုတ်ဘူးနော်ကိုယ့်ဟာကိုယ်ရှုကြည့်ကိုယ့်ဟာကိုယ်လေးသဘောသိရင်ဩဓဗတထင်ရှားလေဆိုတော့ကိုယ့်ဟာကိုယ်ဆုံးဖြတ်နိုင်အောင်မို့ပေါ်သဘောလေးထင်ရှားရင်ဩဩဩဒီမှာကြွားကြိမ်မှာဗတကထင်ရှားနေတာ ရွင့်နေတဲ့သဘောလေးတင်ရှားရင်ဟောကြွားကဲကလေးမှာဝါရောဓာတ်လေးတင်ရှားနေသူကကိုကသိအောင်မနောက်ကြွပြီးပြီဆိုရင်ကြွမှုဆိုရင်ခြေတော့ကဘာလုပ်မှာလဲလှမ်းမယ်ကဲဆိုလိုက်လှမ်းတာလှမ်းမှန်းသည်သေးသေးချာချာမြင်အောင်ကြည့်၍နေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ တောင့်နေရာလေးတွေ့ရ၏ဧတဝါယောတတတိဟောလှမ်းခိုက်ကလေးမှာဝါယောတထင်ရှားတယ်ဗတ်တထင်ရှားလဲအဲ့ဒီမှာယောဂီကတေချာတတိဥစည်းတဲ့စိတ်နဲ့ရှုနေတယ်ဆိုရင်လှမ်းနေတဲ့အခက်ကလေးမှာဟိုဘက်ကထောက်ထားတဲ့ခြေထောက်ကိုလည်းသွားတည်နေတယ်။ဘာလို့ထားတဲ့ခြေထောက်လဲ။ ထောက်ထားတဲ့ခြေထောက်ကလည်းပဲတောင့်ခိုင်းနေတဲ့သဘောမတွေ့ရဘူးလားထောက်ကန်နေတဲ့သဘောမတွေ့ရဘူးလားအဲ့ဒါဝါယောဓာတ်ပဲအဲ့ဒီသဘောတွေပါအကုန်လုံးသိနေတယ်ဒါယောဂီပုဂ္ဂိုလ်ကိုဘုန်းကြီးတို့ယောဂီများကိုကုတရားဒီလိုရှုရင်ဒီလိုသိမယ်ဆိုတာကိုဘုန်းကြီးကင်ပြနေတာနော်ဟောယုံလေးဟောနေတာမဟုတ်ဘူးနော်တေချာရှုရင်ကိုကိုယ်တိုင်မတွေ့သေးရင်အခုဘုန်းကြီးပြောတဲ့အတိုင်းရှုကြည့်တေချာဉာဏ်ပေါ်လာလိမ့်မယ် သေချာသဘောတွေကိုကိုယ်တိုင်တွေ့လာလိမ့်မယ်ဒီတခါဈဉ္ညာအမှန်မှန်ရတာငါတရားတွေတွေ့ပြီဆိုတာကိုကိုယ့်ဟာကိုယ်ပဲသဘောကျသွားလိမ့်မယ်သေချာရှုကြည့်အဲ့ဒီလမ်းမှုဆုံးသွားပြီဆိုရင်ခြားမှုလေးဖြစ်တယ်အဲ့ဒီခြားကြိုက်ကလေးမှလည်းပဲတခါတရံမှာရွေပြီးတရွေပြီးတရွေတရွေပြီးတရွေအစဉ်စဉ်ကြလာအဲ့ဒီဟာဆိုရင်ဝါယောဓာတ်ထင်ရှားတယ်ဒီလိုမဟုတ်ဘူးလေးပြီးကြလာတယ်လို့ထင်ရင် အာဘောဒံမြတ်သောအဖြစ်ကြည်လန်းဆုံးလို့ချလိုက်တဲ့အခါမှာခန္ဓာကိုယ်ရဲ့ဝိတ်ဟာနောက်ကိုလန်သွားသလားရှေ့ကိုရောက်သွားသလားအဲ့ဒီရှေ့ကိုရောက်သွားတဲ့အတွက်ကြောင့်မို့လေးတဲ့သဘောပိုတင်ရှားသွားတယ်ကဲဆိုကြည့်လိုက်ခြားတာချမ်းမှန်းသည်တေသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ တေတဝါယောတတ္တတိတေတဝါယောတတ္တတိခြားတာခြားမှန်းသည်ခြားတာခြားမှန်းသည်တေတေခြားခြားမြင်အောင်ကြည်တေတေခြားခြားမြင်အောင်ကြည်လေးနေရာလေးတွေ့ရ၏လေးနေရာလေးတွေ့ရ၏ဧတာအဘောတတ္တတိဧ ဩသူ့ရဲ့ဒီမှာဓာတ်သဘောလေးတွေတင်ရှားနေတာခြေတော့ဆိုတဲ့ပြဉ္ညာတရံပြောက်ပြီးတော့ပရမတ်သဘောကြီးတဲ့သိနေပြီဆိုရင်ဈဉ္ညာလျှောက်ရင်းနဲ့တရားသိနေပြီတရားတွေ့နေပြီသဘောဆိုတာတရားတရားဆိုတာဘာလဲသဘောတရားသိခြင်းရင်ဘာကိုသိအောင်ရှုရမလဲတရားတွေ့ခြင်းရင်ဘာကိုတွေ့အောင်ရှုရမလဲတရားမြင်ခြင်းလေဆိုရင်ဘာကိုမြင်အောင်ရှုရမလဲတချို့က တပည့်တော်တရားတွေတွေ့ခြင်းနဲ့ဗျာတပည့်တော်တရားတွေရခြင်းနဲ့ဗျာဘယ်လိုလုပ်ရမလဲဗျာဘယ်လိုမှမလုံနဲ့ဒီတိုင်းရှုသေချာရှုသေချာစူးစူးဆိုက်ဆိုက်ရှုရင်သဘောမြင်ပြီတရားမြင်ပြီသဘောတွေ့ရင်တရားတွေ့ပြီသဘောသိရင်တရားသိပြီပဲဘာတရားလဲဆိုရင်ယုတ်တရားနဲ့နတ်တရားဟောဒီတရားတွေသိလာပြီငါသူယောက်ျားမိန်းမဆိုတဲ့အစွဲအတ္တဒိဋ္ဌိသက်ကာယဒိဋ္ဌိတွေဘာဖြစ်သွားပြီလဲပြုတ်သွားပြီ ဒီဒိဋ္ဌိပြုတ်သွားပြီဆိုရင်အပေကလွတ်သွားပြီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများသေချာလေးရှုရှုတဲ့အခါမှာအခုခြားခိုက်ကလေးမှာဒီသဘောတွေ့တယ်လို့နောက်ကြမ်းနဲ့ခြေဘဝနဲ့နင်းမိတယ်အောက်ကကြမ်းပြင်ပေါ်မှာသွားပြီးတော့ဥမာတမန်တလင်းပေါ်မှာရှောင်ရင်မာသဘောဟောဒီက ကိုစောပေါ်မှာရှောင်ရင်ပျော်သဘောကြမ်းပြင်ပေါ်ဟိုမှာကွန်ကရစ်လမ်းပေါ်ရှောင်ရင်ကြမ်းထမ်းတဲ့သဘော ကောဇောပေါ်မှာရှောက်ရင်နုညံ့တဲ့သဘောအားလုံးဟာပထဝီဓာတ်ဘာဓာတ်တွေလဲကဲဆိုလိုက်ထီရာထီမှန်သည်တေသေးချာချာမြင်အောင်ကြည့်မာနေရာလေးတွေ့ရ၏ပျော်နေရာလေးတွေ့ရ၏ ကျမ်းနေတာလေးတွေ့ရ၏နုညံတာလေးတွေ့ရ၏အေဒါပထဝီဓာတ္တတိဟောဘုန်းကြီးတို့ယောဂီများဈဉ်ညာလျှောက်ပြီးရှုမှတ်ရင်းနဲ့ဓာတ်၄ပါးတွေ့နေပြီသဘောပါတယ်နော်သေချာရှုပါဘုန်းကြီးတို့ယောဂီများတမန်ငါရှံငါရှုလို့ အပေါ်ယံလေးမှတ်တယ်ဆိုယုံနဲ့အမှတ်ဖြစ်ယုံလေးရှုလို့တော့ဘာမှမသိဘူးရှုခြင်းရင်တေချာစူးစိုက်ရှုတေချာစူးစူးစိုက်စိုက်ရှုလေထူးထူးခြားခြားသိလေပဲတေချာတတိစိုက်ပြီးရှုလေတေချာသိလေပဲအဲဒီလိုယောဂီပုဂ္ဂိုလ်ဟာဈဉ္ညာသွားရင်းနဲ့လေအခုပြောတဲ့တရားတွေမတွေ့နိုင်ဘူးလားတရားတွေမမြင်နိုင်ဘူးလား ဒီကနေ့ရွှေမင်းဝန်ဆရာတော်ရဲ့တရားစခန်းကိုငါတို့ဝင်လိုက်တာတရားတွေတွေ့ခဲ့ပြီလို့လက်မှတ်ထောင်ပြီးပြောနိုင်အောင်ကြိုးစားစီခြင်းပါတယ်ဟုတ်တယ်မို့လားထိုင်ရင်ကမတွေ့ရင်တောင်ဈဉ္ညာကတွေ့ရမယ်ဘယ်နေရာတွေ့ရမလဲအေးဈဉ္ညာလျှောက်ရင်းနဲ့တရားကိုတွေ့နေအောင်တရားသဘောတွေကိုသိနေအောင်တရားလျှောက်ပါအဲ့ဒီလိုရှောင်ရင်းနဲ့ဘုန်းကြီးစောစောကပြောခဲ့တယ်သူအကြောင်းကြောင့်သူအကျိုးဖြစ်တာလေးတွေအကြောင်းအကျိုးဆက်ဆက်ဖြစ်တာတွေရောမသိနိုင်ဘူးလား ဆက်လက်ပြီးတော့ရှုလို့စိတ်တည်ငြိမ်မှုတမာတိတွေအာကောင်ထက်သန်စွာရပြီဆိုရင်တော့ခြေလန်းတိုင်းခြေလန်းတိုင်းရဲ့ကြွားကြိုက်လေးရဲ့လှမ်းကြိုက်ကလေးရဲ့ခြားကြိုက်ကလေးရဲ့မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲပါဘူး။ကောဖြစ်ပြဉာဏ်နေရောမပေါ်နိုင်ဘူးလားဒီတိုင်းဆက်ပြီးရှုသွားလို့ရှိရင်ယရနေဆံတန်ဒုက္ခံတန်ဒုက္ခံတရဏတ္တာ အနိစ္စမြင်ပြီမမြဲတာကိုမြင်ပြီဆိုရင်ဟိုဘက်ကဆင်းရဲတာစိုးမရတာဆက်ပြီးတော့မမြင်နိုင်ဘူးလားဒီညာအားဖြင့်စဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင် နောက်ဆုံးဖြစ်မှုပြမှုတွေပြတ်စဲတဲ့အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားထိုင်ရင်လားဈဉဏ်လျှောက်ရင်လားကဲနိုင်ပြည့်သွားပြီဖြစ်တဲ့အတွက်ဒီနေရာမှာပဲတရားလေးအဆုံးသတ်ကြစို့ နောက်ရကြမှာတရားကိုဆက်ပြီးတော့ပြန်ပြီးတော့တရားတွေ့ပုံတွေတရားသိပုံတွေဆက်ပြီးတော့နောက်ရကြမှာပြန်ဟောပြမယ်။ဒါကြောင့်ပုဏ္ဏစာပရံဘိခဝေဘိက္ခုကိစ္ဆတောဝကိစ္ဆမိတိပဇာနာတိထိတောဝထိတောမိတိပဇာနာတိနိသိဏောဝနိသိဏောမိတိပဇာနာတိတယနောဝတယနောမိတိပဇာနာတိဘိခဝေယံတော်များဥจิตသားတို့ ပုဏ္ဏစာပရံရှုမှတ်ပွားများအထုပုံနောက်တစ်မျိုးကဘိက္ခုယဟန်သည်ဟောတရားအထုနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားစဉ်မူလီကိစ္စမိတိသွားသည်ဟူ၏ပါဇာနာတိတိဤဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်း